အားလုံးမင်္ဂလာပါဗျာဒီတော့ဒီကနေ့ presentation လုပ်မယ့်ကောင်းတဲ့ကတော့ Virtue Voice and Value Education Mission of Portland ကောင်းတဲ့ presentation လုပ်မှာပါဗျာဒီကောင်းတဲ့နဲ့ပတ်သက်ပြီးတော့ဒီတော့ Virtue ကိုသမာမက်ကင်၈ပါးအနေနဲ့ယူပြီးတော့ Voice ကိုတော့မိစ္ဆာမက်ကင်၈ပါးအနေနဲ့ယူထားပါတယ်ဗျာသမာမက်ကင်၈ပါးကတော့ရှင်များတို့သိပြီးတဲ့အတိုင်း သမ္မာတိရိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာသီဝသမ္မာဝါယမသမ္မာတတိ သမ္မာသမာဓိမဂ္ဂင်၈ပါးပဲဖြစ်ပါတယ်ဗျာသမ္မာတိရိအနေနဲ့ကတော့လောကုတ္တရာသမ္မာလောကုတ္တရာသမ္မာဒိဋ္ဌိလောကီသမ္မာဒိဋ္ဌိအပြင်နှစ်မျိုးခွဲခြားတာပါတယ်ဗျာလောကုတ္တရာသမ္မာဒိဋ္ဌိကတော့ဒုက္ခ၌ဒုက္ခဥတည်သောဉာဏ်ဒုက္ခသမုဒယ၌ဒုက္ခသမုဒယဥတည်သောဉာဏ်ဒုက္ခនិရောဓေ ဒုက္ခဤချုပ်ရာနိဗ္ဗာန်၌ဒုက္ခនិရောဓဟုတည်သောဉာဏ်ဒုက္ခនិရောဓဂ ामि နိပြိပတ္တာ၌ဒုက္ခនិရောဓလမ်းစဉ်ဖြစ်ဟလာလောကုတ္တရာအနေနဲ့သမာဓိတိကိုမဂ္ဂသစ္စာနိတိတာကိုခြေခံပြီးတော့ပြင်ပြထားပါတယ်လောကီအနေနဲ့ကြတော့ကမတက္ကတာသမာဓိတိအနေနဲ့ယူထားပါတယ်ဗျာဒါတော့တို့သတ္တဝါတွေဖြစ်တာလေကံကြောင့်မိတို့ဒုဘဝရလာလေကံကြောင့်ကောင်းတာလို့ရင် ကောင်းတာဖြစ်မယ်မကောင်းတာလုပ်ရင် မကောင်းတာဖြစ်မယ်အဲ့ဒီလိုဟုတ်လားကမတက္ကတာသမဒိဋ္ဌိကိုလောကီအနေနဲ့ယူထားပါတယ်ဗျာဆန့်ကျင်ပါအပြင်မိစ္ဆာဒိဋ္ဌိအနေနဲ့ကတော့ဟုတ်လားနေစာကို နေစာလို့မြင်တယ်ဒုက္ခကိုဒုက္ခလို့မြင်တယ်အနတ္တကိုအတ္တလို့မြင်တယ်လို့နောက်ပြီးကံကံယူဆိုတာမရှိဟလားကောင်းတာလို့ရင် ကောင်းတာမဖြစ်ဘူးမကောင်းတာလို့ရင်လည်းမကောင်းတာမဖြစ်ဘူးဆိုပြီးတော့ဟလားအမြင်တွေပဲဖြစ်ပါတယ်ဗျာဒါကတော့မိစ္ဆာဒိဋ္ဌိအမြင်တွေဖြစ်ပါတယ်ဗျာ တမန်သင်္ကပ္ပအနေနဲ့ကတော့ဒေရတို့ဘုရားကုံတရားကုံတန်ခါကုံစရှိတဲ့ဂုံတော်တွေနဲ့နှုတ်တိ10ပါးကိုကျတော်အနေနဲ့တင်ပြယူယူဆထားပါတယ်ဘုရားနောက်ပြီးပြမဝိရတရား၄ပါးကျမ်းစီတာအဲ့ဒါတွေကတော့တမန်သင်္ကပ္ပအနေနဲ့ဒေတော်ဒီနေရာမှာယူဆထားပါတယ်ဘုရားမိစ္ဆာသင်္ကပ္ပအနေနဲ့ကတော့ဒေတော်တို့မိစ္ဆာသင်္ကပ္ပရေးကြီးဆုံးချက်တွေကတော့ကာမိစန္ဒနိဝရဏဇာပါဒနိဝရဏဌိနမေဒနိဝရဏ ဩတ္တစကောသနိဝရဏဝိသိကိစ္စနိဝရဏဆိုပြီးတော့နိဝရဏနိဝရဏ၅ပါးကိုတဲတော့ဒီနေရာမှာယူထားပါတယ်ဗျာတမဝါစာအနေနဲ့ကတော့မုဇဝါဒပိသုနာဝါစာပရုဇဝါစာသဖပလာပါတို့ကိုရှောင်ပြီးတော့ပြောဆိုမယ်ဆိုရင်တဲတော့အနေနဲ့တမဝါစာကိုအဲ့ဒီလိုတရားတွေရှောင်ရင်ပြီးတော့ယူမယ်ဆိုတမဝါစာကိုယူထားပါတယ်ဗျာမိစ္ဆဝါစာအနေနဲ့ကတော့မုဇဝါဒပိသုနာဝါစာပရုဇဝါစာ သမ္ပပလာဝါတွေကိုပြောရင်တော့မိစ္ဆာဝါစာဖြစ်ပါလေခင်ဗျာတမကမတအနေနဲ့ကတော့သူများသမတဘူးသို့သမကိုဘူးသူများအိမ်အမြင်မှားဘူးဆန့်ကျင်ဘက်အပြင်မိစ္ဆာကမတကတော့သူ့သက်ကိုတတ်တယ်သူတစ်ပါးပစ္စည်းခိုးတယ်သူသူများအိမ်အမြင်မှားတယ်နောက်ပြီးတော့ဒဲတော့တမအာဇီဝအနေနဲ့ကတော့ခိုးခြင်းလူချင်းမှရှောင်ခြင်းချင်းဥပဒေနဲ့မလွတ်ကင်းတာတွေရှောင်ခြင်းချင်းဒဲတော့တို့ရန်နေဆိုရင်ဒဲတော့တို့ လမာဇီဝဖြစ်ဆုံးကတော့စုံငံစားခြင်းပါပဲဗျာမိစ္ဆာဇီဝအနေနဲ့ကတော့ခိုးခြင်းလူကုန်ကူးခြင်းရဲရောင်းခြင်းအစိရောင်းခြင်းလောင်ကစားပြုလုပ်ခြင်းတွေကိုတဲတော့မိစ္ဆာအာဇီဝအနေနဲ့ဒီနေရာမှာယူထားပါဗျာတမဝါယမကတော့မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်ခြင်းဖြစ်ဖြစ်ပြီးသောကုသိုလ်အကုသိုလ်တရားတွေကိုပယ်ဖြောက်နိုင်အောင်အားထုတ်ခြင်း မဖြစ်ပေါ်သေးသောကုသိုလ်တွေကိုဖြစ်ပေါ်အောင်အားထုတ်ခြင်းဖြစ်ပေါ်ပြီးသောကုသိုလ်တရားတွေကိုပို့ပြီးတိုးပွားအောင်အားထုတ်ခြင်းဆိုတဲ့သမဏံသမဏံ၄ပါးကိုဒီနေရာမှာယူထားပါလေဗျာမိစ္ဆာဝါယမကတော့အကုသိုလ်မှန်မြတ်ကြိုးစားအားထုတ်တာမိစ္ဆာဝါယမပါပဲဗျာတမသတိကတော့မိမိတို့ရဲ့ခန္ဓာကိုယ်မှာဟာလာဖန်တည်းရှုပြီးတော့ဝိရိယစိုက်သတိရှိပြီးတော့ကောင်းစွာသိပြီးတော့ဘိဇာဒေါမနစာကိုပယ်ဖြောင်းနေခြင်းပါပဲဗျာအဲဒီလိုပါပဲဝေဒနာ စိတ်ဓာတ်ဓမ္မတို့ကိုလည်းအဲ့ဒီတိုင်းနေခြင်းအပြင်မိတို့တရေလန္ဒမှာသမာသတိဆိုကောင်းစွာဖြစ်နိုင်ပါလေဗျာမိစ္ဆာသတိကတော့အကုသိုလ်မန္တများကိုမြဲမရနေခြင်းပါပဲဗျာနောက်ပြီးသမာသမာဓိသမာသမာဓိကတော့လောကုတ္တရာအနေနဲ့အားထုတ်မယ်ဆိုရင်ပထမဇန်ဒုတိယဇန်တတိယဇန်သရုဒဇန်ဆိုတဲ့ဇန်၄ပါးနဲ့ပြည့်စုံနေရင်သမာသမာဓိဖြစ်ပါလေဗျာမိစ္ဆာသမာဓိကတော့အကုသိုလ်ထဲမှာပဲ တီတီအာဟုသူတွေကိုဟာလာတီချင်းနေချင်းကြံစီ တွေးတော့ခြင်းပါပဲဗျာတကယ်တော့ဗုဒ္ဓဘာသာမှာတမမဂ္ဂင်ရှင်ပါဟာလားတမမဂ္ဂင်ရှင်ပါအသက်သွေးရောစပွဲဖြစ်ပါတယ်ဗျာတကယ်တော့မြတ်တဲ့ကျင့်ကျင့်မြင်ရတဲ့ကျင့်တွေကျင့်မယ်ဆိုရင်တော့ဒီရှင်ပါကိုပယ်လို့မရပါဘူးဗျာနောက်ဆုံးပြောချင်တာကတကယ်တော့ဟာလားဘာကျူကိုဘာကျူရဲ့ဘောလူအနေနဲ့တမမဂ္ဂင်ရှင်ပါကိုကျင့်သုံးမယ်ဆိုရင်တော့ဟာလားနေရလူကတိနေဗန်တိုင်အောင် ရောက်ရှိသွားမှာဖြစ်ပါတယ်ဖေ။ဘွိုင်းရက်တန်ဖိုးကတော့မိစာမဂ္ဂင်ဖြစ်တဲ့အတွက်မိစာမဂ္ဂင်တွေကိုကျင့်သုံးမယ်ဆိုရင်ပယ်လေးပုံကိုရောက်ရှိမှာပဲလို့တင်ပြညွှန်ကြားပါတယ်ဖေ။ အင်းဟုတ်တယ်ဟွာပြီးမှထဲမှာဆက်လေးပြောအင်းဟိုမက်ကင်နေနေကတော့7ပါးပဲရှိရပြီးတမှာမှာဟုတ်ပါတယ်မိစ္ဆာမက်ကင်က4ပါးပဲရှိရဒါပေမဲ့လို့အဲ့လိုမိစ္ဆာအနေနဲ့ယူမယ်ဆိုရင်တော့7ပါးလုံးယူလို့ရတယ်မိစ္ဆာဝါစာမိစ္ဆာကမ္မန္တာအဲ့လိုအကုန်လုံးလုံးယူလို့ရပါတယ်မက်ကင်ထိုက်တာကတော့7ပါးပဲရှိပါတယ်မက်ကင်တို့တော့မဟုတ်မိစ္ဆာအနေနဲ့ယူလို့ရတယ်မကောင်းတဲ့ဘက်မကောင်းတဲ့အနေနဲ့ယူလို့ရတယ် မျိုးကိုဒါလည်းနိုင်ရရှိတယ်ဘတ်ကဘယ်လိုလုပ်တော့ဘိုက်ဘွားရဲ့ဘယ်လိုပေါ့ဘိုက်ဘိုက်မှာဘယ်လိုရှိတာသူ့ရဲ့တန်ဖိုးကရှိရလေသူ့ရဲ့တန်ဖိုးမှာလဲဟိုပေါ့သူမကောင်းတာချင်းလူငယ်ပဲလေးပုံရောက်တာသူ့ရဲ့ဘောလူလို့ပြောလို့ရဒီတော့ရှင်းတာကဘုရားကလည်းသူ့ဆုံးပြတဲ့ပစ္စည်းဘိုက်လို့ပြောထားတယ်တန်ဖိုးကသူ့ကိုဆုံးပြတယ်လို့ယူဆတာ အဲမှန်မှန်မှန်အဲ့ဒီစွန့်မြစ်ပစ္စည်းတွေကိုလည်းခုလက်တစ်ပံပြန်ပြီးတော့သူတို့သုံးဝင်တဲ့ဟာမျိုးခုခေတ်မှာထုတ်နေရရှိပါတယ်ဗျာမိုက်မိုက်ထဲကရှူထွက်တယ်ဆိုအဲ့အမျိုးပြောပါဗျာ န်းအကြောင်းပေါ့နော်ဦးဇင်းပြပြတာဘာကိနပါဆိုဒီလိုညနေမှာတော့သင်္ခါရဝိရဒီသုံးပါးပါခဲ့တာရှင်းပြတာပေါ့အဲဆိုရင်ဒီအရာတွေကိုမဖြစ်မနေတော့ပါဒီဘုရားဆရာကကောင်းတယောက်ဖြစ်ဖို့ရတယ်ဘာကိနပါဆိုဒီလိုရှင်းမဖြစ်လိုအပ်ပြီးတော့တိုင်းတာရှင်းတော့လို့ဆိုတယ် အဲ့လိုဆိုလိုပါအောင်ဗျာဘာယူနဲ့ဒီကောင်းစဉ်ကဘာယူနဲ့ဘွားရဲ့ဆန့်ကျင်ဘက်အနေနဲ့တင်ပြမယ်လို့တော်တော်နားလေတဲ့အတွက်အဘောဓဘာသာအနေနဲ့တော့ဘာယူကတော့မဖြစ်မနေလိုအပ်တာပါဗျာအဲဘာယူလေလိုအပ်တယ်လို့ဘိုက်ကိုကတော့ရှောင်ရင်ရမှာပေါ့မကောင်းတာမှမရဘူးအဲ့ဆိုရင်ဒီလိုချက်လက်တွေကရေးကြည့်တော့ချက်လက်တွေဥမာ follow the principle ဒီလိုက်လာတာနဲ့ ဆက်လက်နေတာဒီလိုမျိုးတွေကိုနိုင်တာပဲอืมဒါတော့ထင်တာတော့အဓိကအရေးကြီးဆုံးကတော့တမာဒိဋ္ဌိပေါ့လေတမာဒိဋ္ဌိလေးရှိရမယ်၅ပါး၈ပါးလဲလိုလိုက်နာမယ်ဆိုရင်တော့ဘုရားဘာသာကောင်းတရားဥပဒကတွေနေနေဖြစ်မှာဆက်လိုက်ပါလေ နေစာမကင်ဆုံးမိစ္ဆာဒိဋ္ဌိပဲဖြစ်မိစ္ဆာဒိဋ္ဌိငဲထီရောက်တယ်သတ္တတနေရဒိဋ္ဌိဝိဇီဝိဇီငဲလို့ဟုတ်တယ် လုံးပြလုပ်တယ်ဆိုလို့ရှိရင်ဒီဟာကိုကြတော့တို့ကကြည့်ကောင်းလာတာပေါ့အခြားတာမညာလိုလုပ်လို့ရှိရင်ကြည့်မကောင်းဘူးအဲ့တော့ရုပ်ရှင်မင်းသမီးတယောက်စံပက်ဝင်လာတယ်တာမညာလိုဝင်လာဘူးပေါ့ဆိုတော့ virtual card ကလူရဲ့မျိုးလုံးထဲမှာအချမ်းမှုတွေအများကြီးရှိတယ်ဘောရဝါဒလိုအဖြစ်တော့ virtual card မှာကအဲ character တွေတက်တက်ခံတယ်ဒီတော့တော့ဗုဒ္ဓဘာသာဆိုရင်လူတွေအတွက်ကတော့၅ပါးသီလပဲဟုတ်ဘူးလေ၅ပါးသီလမဟုတ်ဘူး၅ပါးသီလပေါင်းတဲ့အရာတွေအများကြီးရှိတယ်လေ ပြီးတော့ထိုင်တာနေတာပဲဆက်တဲထဲမှာချို့စင်ပို့ပြီးတော့ဒေဘုံဝေးထိုင်တယ်ချို့ကရိုးထိုင်တယ်ဒေဘုံထိုင်ရိုးထိုင်ထိုင်ကြရပို့ပြီးကောင်းတယ်စိုက်ပြီးပေါ့ဒါလည်းပဲနေတာလည်းရအောင်ဘာလို့လဲဘိုက်ကိုကာရတာတစ်ခုအနေနဲ့ပုံစံတစ်ခုထဲမှာဒါပုံစံနဲ့ဒီငါနဲ့တင်ဘာချူဒီငါနဲ့တင်ဘိုက်ဆိုတော့ပြောလို့ရနိုင်တဲ့ကာရတာရှိလားအဲဒီလိုဟာရန်တန်လာတယ်ဆိုရင်တော့ဒီသင်္ကိယ85ပါးနဲ့စားရေးတော်ရေးတွားရေးလာရေးမှာသင်္ကိယ5ပါးနဲ့ညီရင်တော့ဒိဋ္ဌိတို့ကတော့ ကြည့်လို့ကောင်းလို့ပေါ့နော်ဝိုင်းဆိုစကလုံးမှာကွာဒီကိုင်တာရင်းနဲ့ပြင်အပါချူဒီကိုင်နဲ့ပြင်ဝိုင်းဆိုတော့လိုမျိုးအခြေအနေတွေမှာဘာကြည့်လို့ဆုံးဖြတ်တယ်တွေမှာခိုင်းစနေခံသူ့ကိုင်တာကိုင်တာဝိုင်းသူ့သူ့သူ့သူ့ကိုင်တာဆိုရင်လည်း value ပါမှန်အဲ့တော့လူကြီးသူကောင်းတွေပေါ့အဲ့ဒါဆိုရင် fuel camera တွေတက်မယ်ဟောပြောပွဲတွေတက်မယ်ဆိုရင် သူရဲ့ဟို tradition မဟုတ်တဲ့ဝက်စားရည်နဲ့ကျွတ်တွတ်ကျတဲ့နဲ့တက်သွားမယ်ဆိုရင်တော့သူ point လို့လို့ပြောလို့ရသူရဲ့ tradition နဲ့တိုက်ပုံနဲ့ဘာနဲ့တက်ပြီးတော့အဲဖော်ပြောပွဲတွေဘာတွေမိန်ခွန်းတွေဘာပြောမယ်ဆိုရင်တော့သူရဲ့ character ကဘာယူဖြစ်မှာလဲအဲ့လိုမှမဟုတ်ဘဲနဲ့ဝက်စားရရောသူရဲ့ဟန်မူရရောကိုယ်ကနဲ့တက်သွားမယ်ဆိုရင်တော့တော်တော်အနေနဲ့ point လို့ပြောချင် တက်သွား။နေတာအဲ့ဒါကိုကာရီတာကာရီတာတော့ဟိုပြောရုပ်တော့ဒီစံပြီးသားဆိုပေးတာ။ဒီစံပြီးသားဆိုပေးတာ။အဲ့ဒါလက္ခဏာလက္ခဏာလက္ခဏာလက္ခဏာပေါ်ပြီးပေါ့။လက္ခဏာမှာဆရာကစာကြည့်ဆိုရင်ဘယ်လိုလက္ခဏာမျိုးရှိလဲ။ file ဆိုရင်ဘယ်လိုလက္ခဏာမျိုးရှိလဲဆိုဟို page နဲ့ features အဲ့မဲ့သဘောတော့သဘောတော့